အခန်းကြီး2အငယ်1မှ7လူမျိုးတို့သည်အဘယ်ကြောင့်ယုံရင်ခတ်ပြုကြသနည်းလူစုတို့သည်အဘယ်ကြောင့်အချီးနှီးကြံစီကြသနည်းလောကီရှင်ဘီရင်တို့သည် ထားကြ၍မူမှအရာရှိတို့လည်းဒါဝရဖျားနှင့်ခရစ်တော်ကိုယံပဲ့ပြုလျက်သူတို့ချီနှောင်ခြင်းကို ဖြေကြကုန်အံ့ချီနှောင်သောကျိုးတို့ကိုပယ်ကြကုန်အံ့ဟုသင်းဖွဲ့ကြ၏ကောင်းကင်ဘုံ၌ထိုင်တော်မူသောသူသည် ပြုံးရ၍ ထာဝရဘုရားသည်သူတို့ကိုကဲ့ရဲ့တော်မူ၏။ထိုအခါအမျက်တော်ထွက်၍သူတို့ကိုမိန့်တော်မူမည်။ပြင်းစွာသောအမျက်တော်နှင့်သူတို့ကိုပူပန်စေတော်မူမည်။ငါ၏ရှင်ဘုရင်ကိုသန့်ရှင်းသောဇိအုန်တောင်တော်ပေါ်မှာငါ့ကိုယ်တိုင်ဘိသိက်ပေးပြီဟုမိန့်တော်မူ၏။ဗျာဒိတ်တော်အချက်ကိုငါပြန်ကြားပေအံ့။ထာဝရဘုရားက၊သင်သည်ငါ့သားဖြစ်၏။ယနေ့ပင်သင့်ကိုငါဖြစ်ဘွားစေပြီ။ ငါ့ကိုတောင်းလော့။လူအမျိုးမျိုးတို့ကိုသင်၏အမွေဥစ္စာဘို့ငါပေးမည်။မြေကြီးစွန်းတိုင်အောင်ပိုင်ထိုက်သောအခွင့်ကိုလည်းငါပေးမည်။သင်သည်သူတို့ကိုသံလှံတံနှင့်အုပ်စိုး၍၊မြေအိုးကိုခွဲဖျက်သကဲ့သို့ခွဲဖျက်လိမ့်မည်ဟုငါ့အားမိန့်တော်မူပြီ။သို့ဖြစ်၍ရှင်ဘုရင်တို့၊ပညာသတိရှိကြလော့။လောကီမင်းတို့၊ဆုံးမခြင်းကိုခံကြလော့။ကြောက်ရွံ့သောစိတ်နှင့်ထာဝရဘုရား၏အမှုတော်ကိုထမ်းရွက်၍ တုန်လှုပ်ခြင်းနှင့်ဝမ်းမြောက်ကြလော့။သားတော်ကိုနမ်းကြလော့။သို့မဟုတ်လျှင်အမျက်တော်ထွက်၍သင်တို့သည်လမ်း၌ပျက်စီးခြင်းသို့ရောက်ကြလိမ့်မည်။အမျက်တော်သည်ချက်ခြင်းထွက်လိမ့်မည်။သားတော်ကိုကိုးစားသောသူ အပေါင်းတို့သည် မင်္ဂလာရှိကြ၏။